ခန်းကြီး7နှင့်အငယ်1မှ30ဤဒေလာမျိုးသားအပေါင်းတို့သည်ယောဘုံကိုရှင်မင်းအရာ၌ချီးမြှောက်ခြင်းဟာရှေခင်မြို့သို့သွားကြ၍သူသည်လည်းသွား၏ရှောလမုန်မင်းကြီးထံမှ အဲဂရုပြည်သို့ပြေးသော နေဗတ်၏သားယေရောဗောင်သည်ထိုသတင်းကိုကြား၍အဲဂရုပြည်မှ ပြန်လာ၏။ဣသရေလလူတို့သည် သူ့ထံသို့လူကိုစေလွှတ်၍ခေါ်သဖြင့်၊စည်းဝေးသောပရိသတ်အပေါင်းတို့သည် သူနှင့်အတူရောဗောင်ထံသို့ဝင်လျက်၊ခမည်းတော်သည်ကျွန်တော်တို့၌လေးသောထမ်းဘိုးကိုတင်ပါပြီ။ခမည်းတော်ထံမှာပင်ပန်းစွာ ဆောင်ရွက်ရသောအမှု၊တင်တော်မူသောထမ်းဘိုးလေးကိုပေါ့စေတော်မူပါ။ ထိုသို့ပြုတော်မူလျှင်ကျွန်တော်တို့သည်အမှုတော်ကိုထမ်းပါမည်ဟုလျှောက်ဆိုကြ၏။ရောဗောင်ကလည်း၊သင်တို့သွားကြဦးလော့။သုံးရက်လွန်မှတဖန်လာကြဦးလော့ဟု မိန့်တော်မူလျှင်၊ သူတို့သည်သွားကြ၏ထိုအခါယောဘုံမင်းကြီးသည်ခမည်းတော်ရှောလမုန်အသက်ရှင်စဉ်အခါ အထံတော်၌ခစားသောအသက်ကြီးသူတို့နှင့်တိုင်ပင်၍ဤသူတို့အားငါပြန်ပြောရမည်အကြောင်းအဘယ်သို့အကြံပေးကြမည်နည်းဟုမေးတော်သူတို့ကကိုရောဒီယနေ့ဤသူတို့၏ကျွန်ခံလျက်သူတို့အမှုကိုဆောင်၍ကောင်းသောစကားနှင့်ပြန်ပြောတော်မူလျှင် သူတို့သည်အစဉ်ကိုယ်တော်၏ကျွန်ခံကြပါလိမ့်မည်ဟုလျှောက်ထားကြ၏အသက်ကြီးသူတို့ပေးသောအကြံကို ရောဗောင်သည်မလိုက်ခါစားမြဲခါစားသောမိမိတငယ်ချင်းတို့နှင့်တိုင်ပင်လျက်ပြည်သားတို့ကခမည်းတော်တင်သောတဘိုးကိုပို့စေတော်မူပါဟုလျှောက်ဆိုကြသည်ဖြစ်၍သူတို့အားငါပြန်ပြောရမည်အကြောင်းအဘယ်သို့အကြံပေးကြမည်နည်းဟုမေးတော်ထိုသူငယ်ချင်းလူလင်တို့က ခမည်းတော်သည်ကျွန်တော်တို့၌တံပိုးကိုလေးစေပါပြီ။ပေါ့စေတော်မူပါဟုလျှောက်သောပြည်သားတို့အား၊ကိုယ်တော်က၊ငါ့လက်သန်းသည်ငါ့ခမည်းတော်ခါးထက်သာ၍ကြီးလိမ့်မည်။ငါ့ခမည်းတော်သည်သင်တို့အပေါ်မှာလေးသောထမ်းဘိုးကိုတင်လေပြီ။ငါသည်လည်းထပ်၍တင်ဦးမည်။ငါ့ခမည်းတော်သည်သင်တို့ကိုကြိမ်လုံးနှင့်ရိုက်လေပြီ။ငါသည်လည်းကင်းမြီးကောက်နှင့်ရိုက်ဦးမည်ဟု ပြန်ပြောတော်မူပါဟုလျှောက်ထားကြ၏ရှင်ဘုရင်ကသုံးရမြောက်သောနေ့၌တဖန်လာကြဦးလို့ဟုနေ့ရက်ကိုချင်းချက်သည့်အတိုင်းသုံးရမြောက်သောနေ့၌ရေရောပေါင်နှင့်လူအပေါင်းတို့သည် ရောပေါင်ထံသို့ရောက်လာကြ၏ ရှင်ဘုရင်သည်အသက်ကြီးသူတို့ပေးသောအကြံကိုမလိုက်၊လူပျိုတို့ပေးသောအကြံကိုလိုက်လျက်၊ငါ့ခမည်းတော်သည်သင်တို့အပေါ်မှာလေးသောတံပိုးကိုတင်လေပြီ။ငါသည်လည်းထပ်၍တင်ဦးမည်။ငါ့ခမည်းတော်သည်သင်တို့ကိုကြိမ်လုံးနှင့်ရိုက်လေပြီ။ငါသည်လည်းကင်းမြီးကောက်နှင့်ရိုက်ဦးမည်ဟုကြမ်းတမ်းစွာ ပြန်ပြောတော်မူ၏။ရှင်ဘုရင်သည်ပြည်သားတို့၏စကားကို နားမထောင်ရသည်အကြောင်းကား၊ထာဝရဘုရားသည် ရှိလောမြို့သားအဟိယအားဖြင့် နေဗတ်ဤသားယေရောဗောင်အားမိန်တော်မူသောစကားကိုပြည့်စုံစေတော်မူမည်အကြောင်းဒီဤတွေလအမျိုးသားအပေါင်းတို့သည်ရှင်မင်းနားမထောင်ကြောင်းကိုတိမြင်လင်ငါတို့သည်ဒါဝိဒ်နှင့်အဘယ်သို့ဆက်ဆံသနည်းယေရှဲဤသားနှင့်အဘယ်သို့အမွေခံရသေးသနည်းအိုဤတွေလမျိုးတင်တို့နေရာသို့တောကြ။အိုဒါဝိဒ်သည်အိမ်သို့ကြည့်ရှုလောဟုရှင်ပြန်အားပြန်ပြောလျက်ဤတွေလလူတို့သည်မိမိတို့နေရာသို့ ပြန်သွားကြ၏တို့အတွင်ယူဒမျိုးရွာတို့၌နေသောဣတွေလလူတို့ကိုရောပေါင်သည်အုပ်ဆိုးရသေး၏ထိုအခါရောပေါင်မင်းကြီးသည်အခွန်တော်ဝန်အဒေါနိယကိုဆေလွတ်၍ဣတွေလလူအပေါင်းတို့သည် သူ့ကိုတေအောင်ကြောက်ခဲနှင့်ပြကြ၏ရောပေါင်မင်းကြီးသည်ယထာတော်ကို အလင်းမြန်တက်၍ယေရုရှလင်မြို့သို့ပြေးလေ၏ ထိုသို့ဣသရေလအမျိုးသည်ယနေ့တိုင်အောင်ဒါဝိဒ်မင်းမျိုးကို ပုန်ကန်ကြ၏။ယေရောဗောင်ပြန်လာကြောင်းကိုဣသရေလအမျိုးသားအပေါင်းတို့သည်ကြားသောအခါ၊လူကိုစေလွှတ်၍ယေရောဗောင်ကိုစည်းဝေးရာပရိသတ်ထံသို့ခေါ်ပြီးလျှင်၊ဣသရေလအမျိုးကိုအုပ်စိုးသောရှင်ဘုရင်အရာ၌ချီးမြှောက်ကြ၏။ယုဒအမျိုးမှတပါးအဘယ်အမျိုးမျှဒါဝိဒ်မင်းမျိုးသို့မဆည်းကပ် အငယ်21မှ24ယောဘုံသည်ယေရုရှလင်မြို့သို့ရောက်သောအခါဣဒရေလမြို့ကိုစစ်တပ်၍နိုင်ငံတော်ကိုရှောလမုန်သားယောဘုံလက်သို့ရောက်ပြန်စေခြင်းဟာဗေယံမင်အမျိုး နှင့်တကွယုဒအမျိုးသားအပေါင်းတို့နှင့် ရွေးချယ်သောစစ်သူရဲတသိန်းရှစ်သောင်းတို့ကို စုဝေးစေ၏တို့အတွင်ဘုရားသခင်နှုတ်ပတ်တော်သည်ဘုရားသခင်လူရှေမာယသို့ရောက်၍တင်ဒီရှောလမုန်သားယူရဘင်ယောဘောင်နှင့်ယူရမျိုးဗင်ယမင်အမျိုးသားများကြံကျွင်းသော သူများတို့အားဒါဝရဘုရား၏အမိန့်တော်ကိုဆင့်ဆိုရမည်မှာတင်တို့ညီကိုဖြစ်သောဣဒေလအမျိုးသားတို့ကိုစစ်တိုက်ခြင်းဟံခြီ၍မတော်ကြနှင့် လူအပေါင်းတို့ကိုယ်နေရာသို့ပြန်သွားကြလော့။ဤအမှုသည်ငါအခွင့်ပေးသောကြောင့်ဖြစ်၏ဟု မိန့်တော်မူသောထာဝရဘုရား၏စကားတော်ကိုနားထောင်၍စကားတော်အတိုင်းပြန်သွားကြ၏။ထိုနောက်ယေရောဗောင်သည်ဧဖရိမ်တောင်ပေါ်မှာရှေခင်မြို့ကိုတည်၍နေရာချ၏။ထိုမြို့မှသွား၍ပေနွေလမြို့ကိုလည်းတည်၏။ ။ယေရောဗောင်က၊ဤနိုင်ငံသည်ဒါဝိဒ်မင်းမျိုးလက်သို့ပြန်ကောင်းပြန်လိမ့်မည်။ပြည်သားတို့သည်ထာဝရဘုရား၏ဗိမာန်တော်၌ယဇ်ပူဇော်ခြင်းငှါယေရုရှလင်မြို့သို့သွားလျှင်၊သူတို့စိတ်နှလုံးသည် မိမိတို့သခင်ယုဒရှင်ဘုရင်ရောဗောင်ဘက်သို့ ပြောင်းလဲ၍ငါ့ကိုသတ်ပြီးမှ၊ယုဒရှင်ဘုရင်ရောဗောင်ဘက်သို့တဖန်ဝင်စားကြလိမ့်မည်ဟုအောက်မေ့သောကြောင့်၊သူတပါးနှင့်တိုင်ပင်၍ရွှေနွားသငယ်နှစ်ကောင်ကိုလုပ်ပြီးလျှင် သင်တို့သည်ယေရုရှလင်မြို့သို့သွားရသောအမှုခက်လှ၏။အိုဣသရေလအမျိုး၊သင်တို့ကိုအဲဂုတ္တုပြည်မှနှုတ်ဆောင်သောဘုရားတို့ကို ကြည့်ရှုကြလော့ဟုဆိုလျက်၊ဗေသလမြို့၌တကောင်၊ဒန်မြို့၌တကောင်ကိုထားသဖြင့်ပြစ်မှားစရာအကြောင်းကို ပြုလေ၏။ပြည်သားတို့သည်နွားသငယ်ကို ကိုးကွယ်ခြင်းငှါဒန်မြို့တိုင်အောင်သွားတတ်ကြ၏။ယေရောဗောင်သည်လည်းမြင့်သော အရပ်ပေါ်မှာ အိမ်ကိုဆောက်၍လေဝိသားမဟုတ်သောသာမညလူတို့ကိုယဇ်ပုရောဟိတ်အရာ၌ခန့်ထားလေ၏။ယုဒပြည်၌ခံသောပွဲကဲ့သို့အဋ္ဌမလတဆယ်ငါးရက်နေ့တွင်ပွဲကိုစီရင်၍ယဇ်ပလ္လင်ပေါ်မှာပူဇော်၏။ထိုသို့ဗေသလမြို့ကိုစီရင်၍မိမိလုပ်သောနွားသငယ်တို့အားယဇ်ပူဇော်၏။မြင့်သောအရပ်၌ခန့်ထားသောယဇ်ပုရောဟိတ်တို့ကိုလည်းဗေသလမြို့မှာနေရာချ၏။ ထိုသို့ကိုအလိုလျောက်ချင်းချက်သော အာရမလ15ရက်နေ့တွင်ဘေတလမြို့၌မိမိလုပ်သောရစ်ပလင်ပေါ်မှပူဇော်၏ဣဒရေလအမျိုးသားတို့အားပွဲကိုလည်းစီရင်၏ရစ်ပလင်ပေါ်မှရစ်ပူဇော်၍နန္တာပေါင်းကိုမိရှုပ်၏